ခန်းကြီးတရား41အငယ်1မှ5အိုထာဝရဘုရားကိုရောကိုအကျွန်ုပ်အဟစ်ပါ၏အလင်းမြန်ကြွလာတော်မူပါ ကိုရောကိုအဟစ်သောအခါအကျွန်ုပ်၏စကားသံကို နားထောင်တော်မူပါ အကျွန်ုပ်၏ပထနာသည်မိရှုသောနန္တာဘောင်းကဲ့သို့၎င်းလက်ကိုခြီချင်းသည်ညံဥယံပူဇော်တကာကဲ့သို့၎င်းရှေ့တော်၌ပြင်ဆင်လက်ရှိပါစေသောအိုထာဝရဘုရားအကျွန်ုပ်၏နှုတ်ရှိမှ ကင်းကိုထားတော်မူပါအကျွန်ုပ်၏နှုတ်ခမ်းတကားကိုစောင့်တော်မူပါဒုစရိုက်ကိုပြုသောသူတို့နှင့်အတူအကျွန်ုပ်ပါ၍မတရားသောအမှုဒုစရိုက်အမျိုးမျိုး၌ကျင်လည်စေခြင်းငှာအကျွန်ုပ်၏စိတ်နှလုံးကိုမကောင်းသောအမှုရာသို့သွေးဆောင်တော်မမူပါနှင့် ထိုသူတို့၏ခဲပွေစားပွေတို့ကိုအကျွန်ုပ်မစားပါစေနှင့် ဖြောက်မတ်သောသူသည်အကျွန်ုပ်ကိုဒဏ်ခတ်ပါစေသောယေရှုရှိပါလိမ့်မည်ဆုံးမပါစေသော ကျွန်ုပ်ဦးခေါင်းကိုလိမ့်သောစီ ဖြစ်ပါလိမ့်မည်ထ၍ပြုတော်လဲအကျွန်ုပ်မငင်းပါယခုမူကားသူတစ်ပါးပြုသော အာဓမအမှုတစ်ဖက်၌ဆုတောင်းရပါ၏အငယ်6မှ10သူတို့၏အကဲမှုတို့သည်ကြောက်တွင်းနားမှ လွတ်၍အကျွန်ုပ်၏စကားကိုကြားရကြပါ၏ထိုစကားလဲချိုပါ၏မြေပေါ်မှထင်းကို ခုတ်၍ခွဲတဲ့ကဲ့သို့မရဏနိုင်ငံတကားဝမှအကျွန်ုပ်တို့၏အယိုးများတို့သည် ကွဲပြားလျက်ရှိကြပါ၏အိုဖျားရှင်ထာဝရဖျားကိုရော့ကိုအကျွန်ုပ်မျှော်ကြည့်ပါ၏ကိုရော့၌ခိုလုံပါ၏အကျွန်ုပ်၏အသက်ကိုတွန်ပစ်စေတော်မမူပါနှင့်အကျွန်ုပ်ဖို့ထောင်ထားကြသောကြော့ခွင်းမှ၎င်းဒုစရိုက်ကိုပြုသောသူ၏ညှို့မှ၎င်းအကျွန်ုပ်ကိုလွတ်စေတော်မူပါ ထိုတို့အကျွန်ုပ်သည်လွန်သွားသောအခါမတရားသောသူ အပေါင်းတို့သည်မိမိတို့ကြော့ခွင်းတဲ့သို့ကြကြပါစေသော